ကျေးဇူးရှင်မဟာဗောဓိမြတ်တရားတော်ဘုရားကြီးနတ်တလူသာသနာပြုစကံအပတ်စဉ်လေးတရားစကံပွဲ၌12ရက်3လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်ယောဂီတွေကမ္မထန်ဌာနရောက်လာကြရကမ္မထန်ထိုင်ကြမယ်ဗျာကမ္မထန်ကိုထိုင်ကြရလားဘယ်မှာထိုင်လို့ဟောဗျာထိုင်ပါတယ်လို့လည်းမေးရသေးတာဘယ်မှာထိုင်လို့ခင်ဗျအဲ အတမယုံမာတယ်ခင်ဗျခန္ဓာကိုယ်မာတယ်လုတ်တယ်ဘာလဲဗျာဘာလဲဗျာအောင်ရဘူးပေါ့ဗျာဟာဟာဒါတခုမဟုတ်တခုတည်းအောင်လည်းပြောတော့တာပဲခင်ဗျားတို့ဟင်ဟင်ကမ္မထံကိုသဘောမပေါက်ရင်ထိုင်ဖို့ခက်တယ်ဟုတ်ကလားဗျာကမ္မထံသဘောပေါက်မှထိုင်လို့ရတယ်ဗျာဟုတ်ကလား အဲ့တော့တို့ကမ္မထံဆိုတာလေးကိုအရင်ဆွေးနွေးကြဆိုဟုတ်ကလားအဲကမ္မထံကတော့လူတိုင်းကြားဘူးပြီးသားတွေနေမှာပါဗျာဟင်တို့တော့ကမ္မထံဘာခေါ်တော့ဆိုတို့ပြောတာဆရာမရှိသေးဘူးဟင်အဲကမ္မထံမှပြောတာဖဲနဲ့ခင်ဗျားဘယ်လိုလုပ်ထိုင်မှာဟင်ကမ္မထံပြောတော့မှထိုင်လို့ရမှာပေါ့ဟင်ဟိုတို့ဓမ္မယုံနဲ့ပြညာနဲ့ဒီမှာထိုင်တာကတော့ဗျာခါလေကြော်ကြော်ရတယ်ထိုင်လာတာပါဟင် ဟင်ကမ္မထံသားတွေကိုတော်တော်အကျဉ်းဝနေတော့ပါဟင်ပြည်များနဲ့ဒီမှာထိုင်တာပြောတာလေဟိုကမ္မထံဆိုတာတို့ပါဠိလိုကာမဆိုတဲ့ပုဂ္ဂလိနဲ့ဌာနဆိုတဲ့ပုဂ္ဂလိနှစ်ပုဒ်ပြဟင်ကာမဒါပါဠိဗမာလိုတော့သူ့တက်ရောက်ပါလားဗျာရဲ့အမှုဆိုတာဒါတစ်ခုပဲညာဟုတ်ကလားဗျာဟင်ဌာနဆိုတာအမှုပြုပြုလုပ်တဲ့နေရာလေးဟုတ်ကလား ကမ္မဌာနဆိုတာအမှုပြုတ်လုပ်တဲ့နေရာလေးကိုဆိုလိုသည်ဟုတ်ကလားဗျာဟင်ကာမဌာနဆိုတာဘာခေါ်တာတော့ဗျအမှုပြုတ်လုပ်တဲ့နေရာလေးအဲ့ဒါလေးတော့မှတ်ထားကာမဝတ္ထုထိုင်လို့ရမှာလေဟုတ်ကလားဗျာအဲ့တော့ဒီကာမဌာနကိုတို့သူ့ကိုဟိုအတိတ်ပဲပေါ်လို့အောင်ရှင်းလို့ရှိရင်ယုံနာနှစ်ပါးတို့ရဲ့ဖြစ်မှုပြမှုတို့ကို ရှုမှတ်ဖြစ်ဖြစ်တဲ့နေရာလေးကိုဆိုလိုသည်ဟုတ်ကလားဟိကာမကွာတို့ဒီယုံနာတို့ရဲ့ဖြစ်မှုပြက်မှုထင်တယ်အမှုကိုဟိုအသေးစိတ်ပါတာပြလိုက်တော့ယုံနာနှစ်ပါးတို့ရဲ့ဖြစ်မှုပြက်မှုအဲ့လိုယူလိုက်မလေဟုတ်ကလားဌာနကွာအဲ့ဒါလေးကိုရှုမှတ်ဖြစ်ဖြစ်တဲ့နေရာလေးဗျာဟုတ်ကလားဗျာအဲ့တော့ကာမဌာနနှစ်ခုပေါင်းလို့ရှိရင်တို့ယုံနာနှစ်ပါးတို့ရဲ့ဖြစ်မှုပြက်မှုတို့ကိုရှုမှတ်ဖြစ်ဖြစ်တဲ့နေရာလေးလို့ ဒီလိုပဲပါတာပြန်လိုက်ကြစို့ဟိဒီလောက်ဆိုရင်တော့တို့တော်လွင်လာတော့ပြီတယ်နဲ့အဲ့တော့တို့ဒီကာမဌာနကိုလောကီဥပမာနဲ့ပြရရင်တို့ရွာထဲမှာယုံနာနှစ်ပါးတို့ကြောင့်အင်းဒေါသကြောင့်လည်းကျိုးနဲ့မှုတွေရှိဦးမှာတယ်နော်တရားနဲ့တရားတာမှုခုံမှုဒါတွေတယ်ဗျာပြီးတော့လောဘကြောင့်လည်းဟိုကျိုးနဲ့မှုတွေလည်းရှိမှာပဲဗျာ ဟိလူရမှုတို့ခိုးမှုတို့ရှိဦးမှာပဲဒါလည်းမှုတွေပဲမဟုတ်လားဟုတ်ကလားဗျာဟင်ဒါလည်းမှုတွေပဲအဲဒါကတော့တို့ဟိုမင်းတို့ဘယင်တို့ဟိုတာဝန်ရအုပ်ချုပ်ရမယ်အမှုတွေကိုယာဇဝတ်ယာဇဝတ်တရားမျိုးယာဇဝတ်ဟုတ်ကလားဗျာတခါတို့မာနလျောင်း ဟင်ຢာကလည်းရောက်တရားနဲ့တရားအငင်းပွားမှုတွေလည်းရှိသေးတယ်နဲ့အမွေလူမှုတို့ဟုတ်ကလားဟင်သာဒီအားဖြင့်ဒါတွေကြတော့တို့သူ့ရဲ့တို့တရားလမ်းကြောင်းတိုင်းဟိုရှုမှတ်သိသိပြီးပြရတဲ့အတွက်သူ့ကိုတရားမမှုလို့ခေါ်တယ်ထင်နော်အဲ့တော့ကြွားထဲမှာအမှုနှမှုထင်တယ်ကြဟိယာသဝမှုနဲ့တရားမမှုဟုတ်ကလားယာသဝမှုကတော့တစ်ဖက်ကခံရ၍ ဟိုတစ်ဖက်ကကျိုးလွန်ပြီးခံရတဲ့ဘက်ကမကျင်နှလို့တိုင်တဲ့ဟာတွေတင်တယ်လေဟိဟိုတို့တရားမမှုကြတော့နှစ်ဖက်လုံးအငင်းပွားပြီးတော့ဟိုဘသူမှမဖြည့်ရှင်းနိုင်လို့ထတင်ရတဲ့ဟာတွေလေအဲ့ဒါကြောင့်တရားမမှုထင်တယ်ဗျာဟိကြွားထဲမှာအမှုတွေဘလောက်များများအမှုဒီနှမှုတွေပဲထင်တယ်ဟိຢာတာကိုတရားနဲ့ဟိုတွားပြီးထိပါတဲ့အမှုနဲ့ဟိုအချင်းချင်းရခုံရတာဖြစ်တဲ့အမှုနှမှုပဲ အဲ့ဒါကိုယာသဝိမှုတရားမမှုဒီလိုခေါ်တယ်ထင်လားအဲ့တော့တို့ယာသဝိမှုဖြစ်ခဲ့ရင်ဒီယာသဝိမှုစစ်ဖို့ရာဌာနဆိုတာရှိရတယ်ထင်နော်ဒါကြတော့တရားယုံလို့ခေါ်သလားဟိဒီလေတရားယုံတိုင်တရားယုံဘဟုတရားယုံဆိုတာအဲ့ဒီယာသဝိမှုတရားမမှုတွေကိုလက်ခံပြီးစစ်ဆေးတဲ့ဌာနထင်ဗျဟိအဲ့ဒီဌာနရောက်တော့ တို့တရားသူကြီးရဲ့ဟုတ်ကလားဗျာပြီးတော့တရေလူရဲ့တရေခံရဲ့သုံးသုံးတယ်ထင်တယ်ဟင်ကြားမှာတော့ရှိနေတို့တက်တီတို့တော့ပါအောင်မှာပေါ့လေတို့တော့အဓိကတော့သူတို့သုံးဦးပဲထင်ဗျာတရေဟိုမကျင်တတ်တဲ့တရေလူရဲ့ဟုတ်ကလားကျွလွန်ထားတဲ့တရေခံရဲ့သူတို့နှစ်ခုကြားကိုတမာတမတ်နဲ့ဘယ်မလိုက်ပဲသိသိမဲ့တရားသူကြီးရဲ့ဒီသုံးခုထင်တယ်လား အဲ့ဒီသုံးဦးသုံးမလဲရေဆိုင်ဖြည့်ရှင်းတာကြတော့တရားဆိုင်တယ်လို့ပဲပြောရတယ်ဟုတ်ကလားသူကြတော့တရားဆိုင်နေဟိဒီတရားမှုကိုရင်ဆိုင်လို့သူကိုတရားဆိုင်တယ်လို့ပြောတာထင်သဗျာဟုတ်ကလားဗျာတို့ဒီမှုကြတော့ဒီယောဂီတို့စစ်မဲ့မှုကြတော့ဟုတ်ကလားဗျာတစ်ဖက်ကလည်း ကြည်မှုကြားမှုနားမှုဒီမှုတွေလည်းရှိတယ်ထင်လားသာမှုတောက်မှုတွေလေဒါလည်းရှိတယ်အဲပြီးတော့တို့သွားမှုလာမှုဒါတွေကမရှိဘူးလားဒါလည်းရှိတယ်ဟုတ်ကလားဗျာအဲ့ဒီမှုတွေကတော့ကြိုက်ကြိုက်တလို့သွားပြီးဖော်ကားတာလည်းရှိဗျမကြိုက်မကြိုက်တလို့သွားပြီးပြင်းမာတာလည်းရှိဗျဟုတ်ကလားပြီးတော့မတိမတိတလို့ရန်ကားတာလည်းရှိသေးတယ်ဗျာ သူ့တော်ရာသိုးမှုတဲ့ထဲမလားတရားမမှုတဲ့ထဲမလားဟင်ရာသိုးမှုတို့ယောဂီတွေရောရာဇဝမှုသိနေသလားရာဇဝမှုသိတာပါသေးလားဟင်အပါမပါဗျာဟင်ပါမပါဗျာဒီတဲ့ဟင်ဟိုရာဇဝမှုသိနာမသိမှန်းသိဟိုဟိုသိမှန်းမသိလို့ပြောတာနေမှာပါဟင်ဟင်ကြိုက်ကြိုက်သလိုသွားပြီးတော့ အဲဝန်တာပိတ်ကလေးနဲ့ဖြိုးမှာပါဗျာခင်ဗျာနင်းနေတော့နဲ့အာနင်းနေလားများများလားဗျာအများများကိုဖြစ်တာဟောဗျာဟေးဟေးဟေးအရှိမှာပဲဗျာဟင်မကြိုက်မကြိုက်တလို့ဗျာဟင်ဒေါ်သာလေးနဲ့ငေါငေါဒါလည်းပေါင်းမှာပါဗျာရှိသေးလားအရှိတာအကုန်လုံးလားနင်းနေလားဟေးအကုန်လုံးလားနင်းနေလားခင်ဗျားတို့ တယောက်တည်းလီလားခဏတော့ယောဂီကုန်လုံးလားအာဒါပဲလို့လို့နေရမှာလို့ခင်ဗျာယောဂီကုန်လုံးဥစ္စာဟေးဒါကတစ်ဖက်တစ်ဖက်ကလည်းဘာလို့လို့ငါမြင်တယ်ငါကြားတယ်ဒီငါဘယ်မရှိဘူးလားဟုတ်ကလားကြည့်ရပြတို့ဟင်ပြီးတော့ကိုကိုကိုဟိုအမေမွေးပေးတာကငါပဲမနေ့ကလည်းငါပဲဒီကနေ့လည်းငါပဲလို့မြဲတယ်ဆိုတော့ယူရောမရှိဘူးလားဗျာဟာရှိတယ်ဒါလည်းခင်ဗျာ ဟင်ကိုကြိုက်တာတွေ့တော့ကောင်းတယ်ကိုကြိုက်ဟိုကိုမကြိုက်ရင်မကောင်းဘူးဒါမှမရှိဘူးလားခင်ဗျဟင်ပြီးတော့ဟိုကိုကိုကိုပိုင်တာပဲဒါမှမရှိဘူးလားဒါကြတော့ဟုတ်ကလားမြဲမမြဲအငင်းခုန်တင်တယ်ဗျကောင်းမကောင်းအငင်းခုန်တင်တယ်ဗျပိုင်မပိုင်အငင်းခုန်တင်တယ်ဗျပြီးတော့ငါရှိမရှိအငင်းခုန်တင်တယ်ဗျဒါကြတော့ဘာမှုတော့တဲမမှုဒါယောဂီတို့လည်းနှမှုနေပဲလား ဟင်အဲနှစ်မူလုံးမဖြစ်နေသလားဟိုရွာတွေကတမူလောက်ဖြစ်တတ်တာပါတို့ဘယ်နှမူလောက်ရှိရတော့ဟင်အမှုဘယ်လောက်ရှိတုံးတို့ဟာတွေဟာအေးတို့တော့ယောဂီတွေထင်တာခုမှမေးကြည့်တော့အမှုတွေကြီးတယ်ဟင်ဟင်ယောဂီတွေလားအမှုတွေတွေလားဟောဗျာတူတူပြောပါဗျာဘေးဘေးလူများကြသွားရှစ်ဆရာကြီးခင်ဗျားတို့ ဟင်နတ်တို့လူလာပြီးအမှုတွေတွေစုနေတယ်ဆိုလို့နားထောင်မှခင်ဗျားတို့ကောင်းဘူးဟင်ဟင်တို့မှလည်းအမှုတွေနဲ့ပဲဟုတ်ကလားဗျာအဲ့တော့ဒီမှာလဲတရားလူရဲ့တရားခံရဲ့တရားသူကြီးရဲ့ဟုတ်ကလားတမ္မာထားတဲ့ယုံဒီမှာတော့တို့နာသီဝသည်ပရမယုံထင်တယ်ဟဲ့တန်ပရမယုံပဲဟုတ်ကလားပြီးတော့တို့နာကျင်ကြိုက်ခဲမှုတတုတ္တရာယုံပဲဟုတ်ကလားတွေးမှုကြမ်းမှုတတ္တရာယုံပဲဟုတ်ကလားဗျာ အင်းခုဒီမှာတော့အငွေးတိုက်ကလေးနဲ့တတိစုဆောင်နေတဲ့နေရာမှာဓမ္မဌာနခေါ်မှာပေါ့လေဒါဓမ္မနုပဒနာနဲ့ရှုရတာမဟုတ်လားအဲ့တော့ဒီမှာလဲတို့ဟိုတို့လေးဌာနထင်ဗျာသူစစ်ဆေးရမယ့်နေရာလေးလေဟုတ်ကလားဒီမှာတို့တတိလေးကတရားသူကြီးဟုတ်ကလားဗျာဟေးတို့ထိမှုနဲ့သိမှုဟုတ်ကလားဗျာဒါဒီတရားလူတရားခံထင်မဗျာတေထိမှုနဲ့သိမှုဟုတ်ကလား ယုံနာမပါလားဟိအဲတတရုပ်တည်းရခါမယ်တတိကတရားသူကြီးပဲဟုတ်ကလားဒီမှာဝင်လေထွက်လေလေဝင်ခလုတ်ထွက်ခလုတ်သူ့တော့တက်တည်နေရပဲထားရလိမ့်မယ်ဟုတ်ကလားဗျအင်းသူပေါ်မှာထီမှုတိမှုကပေါ်ရတာမဟုတ်လားဟင်ဝင်လာမှဟိုဝင်မှုမှလည်းထီမှုနဲ့သိမှုထင်တယ်ဗျအဲဟောထွက်တော့ကထွက်မှုမှာကထီမှုနဲ့သိမှုထင်တယ်ဗျဟုတ်ကလားအဲဒါလေးနှစ်ခု အဲ့တော့တို့ဝင်လေထွက်လေသည်အမှုပေါ်ဖို့ရရဲ့ဘေးမြင်တက်တည်ဖြစ်တဲ့အတွက်သူ့ကိုတက်တည်နေတာထားဖို့ဟုတ်ကလားဗျာထိမှုနဲ့သိမှုသာတဲ့တို့တရားတို့တရားခံထားရတယ်မထင်ဘူးဗျာဟုတ်ကလားအဲတတိကတရားသူကြီးဟုတ်ကလားအဲ့တော့တတိတရားသူကြီးကထိမှုသိမှုတို့ကိုကြားကထိုင်ပြီးတော့နင်းလွန်မလားနင်းလွန်မလားဒါသိရမှာထင်ဗျာနင်းကြောင့်ဖြစ်သလားနင်းကြောင့်ဖြစ်သလားဒါလည်းသိရမှာထင်ဗျာ ဟုတ်ကလားဗျဟိဟုတ်ကလားဗျအဲ့တော့ဒီမှာလဲထီမှုရဲ့ပြီးမှုရဲ့ရှုမှတ်မှုတတိရဲ့ဒီသုံးခုဟိပေါင်းယုံပြီးဟောတတိအနာပြီးပြားဆိုတဲ့ဌာနလေးပေါ်မှာနေရာလေးပေါ်မှာအထိုင်ချထားရင်ဒါတရားထိုင်တာတင်တယ်ဟိုဟာကြတော့တရားထိုင်တာဒါကြတရားထိုင်တာဒါပဲကွာဟုတ်ကလားဟိဟိုရထက်ရွာတဲ့ကြတော့တရားဆိုင်တယ်လို့ပြောတာထင်တယ် ဒီကြတော့တရားထိုင်တယ်လို့ပြောတာထင်တယ်ဟုတ်ကလားဒီနေရာမှာနာသီးပြားဆိုတဲ့သူ့ဝင်လေထွက်လေလေးကိုရှုမှတ်သိသိတဲ့နေရာလေးကနာသီးပြားမဟုတ်ဘူးလားဗျာသူဒီဌာနထင်တယ်ဗျာသူဒီဟိုတို့ဝင်လေထွက်လေရဲ့အကြောင်းကအာယုံလေးကောမဖြစ်နိုင်ဘူးလားဗျာသူ့အကြောင်းပြု၍ငါရှိမရှိမြဲမမြဲပိုင်မပိုင် ဒီအကျိုးတွေပေါ်ဖို့ရာကောမဖြစ်နိုင်ဘူးလားဗျာပြီးတော့သူ့ကိုအကြောင်းပြု၍ငါမရှိဘူးမမြဲဘူးမကောင်းဘူးမပိုင်ဘူးလို့ပိုင်ပြီးသွားရင်ဒီကအသိစဉ်ညာအသိစဉ်တရားနဲ့မဲ့ညာပူညာနိဗ္ဗာန်ထိအကျိုးရဖို့ရာဌာနကောမဖြစ်နိုင်ဘူးလားဗျာတိုင်းဒီတို့နာသီဝါလေးဒီဌာနထင်တယ်ဗျာသူ့ဘောမှာတတိလေးထိုင်ကြကြထားပြီးရှုမှသိသေးတာတရားထိုင်တာတဘောပေါက်သလားဒီလိုဆိုတရားထိုင်နေဆိုတာရုပ်ထိုင်လားစိတ်ထိုင်လား အောင်မအောင်မတို့ပြောလို့နေမှာပါဗျာခုနတော့ဓမ္မယုံနဲ့ထိုင်တာဆိုဗျာဟင်ပြီးတော့ယုံနာနှစ်ပါးပေါ်ထိုင်တယ်လည်းပြောသေးဟင်အင်းဒီပฏิထိုင်တာလေးပြောတာဟုတ်ကလားဗျာကိုရှုလို့တဲ့နေရာလေးပေါ်မှာပฏิလေးထိုင်ကြကြထားပြီးရှုမှတ်သိသိတာတရားထိုင်တာပေါ်ပါ့ဗလားဟင်ဒီလိုဆိုတရားထိုင်တာဗလားဟုတ်ကလားဗျာအဲ့တော့တို့ဟိုမြင်မှုကြားမှုနားမှုစားမှုထိမှုသွားမှုလာမှု ဒါတွေကိုတော့ခဏထားအောင်ဆိုဟုတ်ကလားဒါတွေအကျိုးလဲကျိုးလို့နေတာပါစိတ်လဲစိတ်နေကြရတာတွေပဲမဟုတ်လားအဲတော့သွားတော့ဘဝမှာတတိထိုင်ချရမှာထင်တယ်ဒီတော့သွားရင်းနဲ့ဒါတရားထိုင်တာထင်တယ်လားသားတော့ဟိုတို့ဘယ်ဘက်အောက်အာကိုဟိုဘယ်ဘက်ပတောင်ကိုအားပြီးဝါရင်ဘယ်ဘက်အောက်အာမှာတတိထိုင်ချထားရမှာထင်တယ်အဲညာဘက်ကိုအားပြီးဝါရင်ညာဘက်အောက်အာကိုတို့တတိထိုင်ချထားရလိမ့်မယ်ထင်တယ်ဗျာဟုတ်ကလားကရင်တော့ထင်ရှားရတာထင်တယ်ဗျာ ဟုတ်ကလားသူထင်ရှားရထင်ရှားရဌာနလေးမှာတတိလေးထိုင်ရှားထားတာကိုတရားထိုင်နေဆိုရင်ဟုတ်ကလားတွားရင်လည်းထိုင်လို့ရသွားပြီထင်တယ်စားရင်ကောဟဲ့ကြည်ရင်ကြားရင်အကုန်လုံးထိုင်လို့ရပြီဟုတ်ကလားအင်းဒီလိုဆိုသွားရင်လည်းတရားထိုင်နေပါပြီပြောလို့ရပြီထင်တယ်စားရင်ကတော့တရားထိုင်နေပါပြီပြောလို့ရပြီထင်တယ်ဟုတ်ကလားဗျအဲ့ဒါလေးကိုတရားထိုင်နေလို့ပြောတာ အဲ့တော့တို့ဒီဘက်ကဟာတွေကတော့ဆလသမှုတွေဒီဘက်ကတရားမမှုဘက်ကကြတော့ဟောဖရာရှင်နဲ့အရိယာများကငါမရှိဘူးမမြဲဘူးမကောင်းဘူးမပိုင်ဘူးလို့ဆုံးဖြတ်ထားတယ်ဟင်ဟိုဖရာသည်တရားမင်းထင်တယ်ဗျဓမ္မရာသာတရားမင်းကတို့လည်းလို့ဆုံးဖြတ်ထားသည်ဟုတ်ကလားဗျဟင်ဟင်တို့ကြည့်လိုက်တော့ဟောကြည်ရင်စိတ်ကလေးနဲ့ကြည်တာလေး ဒါထင်တယ်ဗျငါပါသလားဗျအဲမပါဘူးခေါင်းနာရမ်းကြတာပါဗျခေါင်းဆက်တုံးပါပဲဟုတ်တယ်လေဟင်ဟင်ဟင်ကြွားရကြရင်တော့ပြောပါလိမ့်မယ်ငါငါရှိကဖြာခင်းမှထင်တယ်ဟဲ့ဟင်အဲဒီမှာလားငါမရှိဘူးခင်ဗျားတို့ပြောတာပါဟုတ်ကလားဗျဟင်ငါမရှိဘူးလားပြောတာဩတော့ကျွတ်တူကငါမြင်နဲ့ငါကြားတယ်ငါကိုယ်တိုင်ကြည့်ရကြရတာกว่าနဲ့လုံးမှာပါခင်ဗျားတို့ဟင်မလုပ်ဘူးလားဗျ အဲဗျာဟိုကငါမရှိဘူးပြောတယ်ကျွတ်တို့ကငါရှိတယ်လို့လက်ခံတယ်တိုင်းဖယားနဲ့ကျွတ်တို့နဲ့ညင်းမကြပြီတင်တယ်ဘသူတက်ညင်းနေတော့ဖယားတက်ညင်းနေဟာလေဟုတ်ဗျာဟင်ဟိုခင်ဗျားတို့ဘာဘာသားတွေတော့ဟုတ်ဗျာဘုရားဘာသာလည်းပြောတယ်ဖယားတက်တက်ညင်းနေကြီးလားဟင်ဖယားကငါမရှိဘူးတို့ကငါရှိတယ်ဒီလိုထင်တယ်လားဟိုမှာတော့တကယ်ရှုလိုက်တဲ့ယောဂီတယောက်အမှုစိတ်ကြည့်လိုက်လို့ရှိရင်ဟိုကြည့်ချင်တာနဲ့ကြည့်တာ တို့မို့မြင်တာလို့ပြီးတာထင်လေကိုလှုပ်တာမှန်သမျှကြည့်ကျင်မှကြည့်တယ်သိဥဆောင်တယ်ယုံနောက်လိုက်တယ်ဟုတ်ကလားဗျာအပြင်းကတိုက်တာကြတော့မြင်ပြီးမှပြီးရတယ်ယုံဥဆောင်နဲ့သိနောက်လိုက်တယ်ထင်တယ်ဒါရင်ဟိုတရားခံဒီဟိုသိကြည့်တယ်လားတရားခံဒီရုပ်ကြည့်တယ်လားကြည့်လေဟုတ်ကလားဗျာဟေ့ကိုလှုပ်တာတွေမှန်သမျှသိဥဆောင်တယ်အပြင်အာယုံကတိုက်ခဲလာတာမှန်သမျှသိဥဆောင်တယ် အေးဒီဥဆောင်တယ်ဟုတ်ကလားဒိုလိုတာနေမှန်ရသိဥဆောင်တယ်ဟုတ်ကလားအပြင်အာယုံတိုက်ခိုက်လို့ဟိုမြင်ပြီးကြားပြီးနာပြီးနေကြတော့ဩရုပ်ဆောင်တယ်ဟေးဒါလေးတို့သိရမှာထင်တယ်ဟဲ့ငါရှိမရှိဖះကမရှိဘူးတို့ကရှိတယ်ဟုတ်ကလားဟေးပြီးတော့ဖះကမမြဲဘူးတို့ကပဲနဲ့တော့ဟောဖះဟေးဟိုဗုဒ္ဓဘာသာကဗုဒ္ဓပြောင်းပြန်နေတယ်ဗုဒ္ဓဘာသာလားဗုဒ္ဓပြောင်းပြန်နေလား ဟုတ်ကလားဗျဟေးအဲ့တော့တို့ဒီယောဂီတွေထဲမှာအဲမိဘရှိသူပါသလားသာသမီရှိသူကောအဲ့တော့ကျွတ်တို့ဒီကနေပြောမယ်ခမည်းတော်မိဘမရှိဘူးသေသွားပြီရှင်နာအာဟာဟောဗျာခမည်းတော်မွေးထားတဲ့သာသမီရှင်လဲခမည်းတော်ခုလောလောလတ်လတ်မြင်နေတဲ့ခမည်းတော်သာသမီမရှိဘူးသေသွားပြီရှင်နာဟင်အာဘာဖြစ်လို့တော့များ ဟင်ဟင်အော်ခဏတို့သားသမီးရှိတယ်လို့ပြောတယ်လေအဲ့ဒီသားခဏတို့သားသမီးမရှိတော့ဘူးသေသွားပြီရှင်းလားဟောဗျာဟောဗျာဟောဗျာဟောရမရှင်းတာတွေကြီးတယ်ပါလားဗျာကြည့်ပါအောင်တော့အဲမရှင်းတာယုံတင်တာဒါပဲရှိတာပဲဟင်အညုံမမနေနဲ့ဗျာမရှင်းတာယုံတင်တာဒါပဲရှိတာဟုတ်ဗျာအချိန်မမရှင်းတာယုံတင်ုံရှိတာဟာလေဟုတ်ကလားဗျာအဲ့တော့တို့ဖရာရှင်က ဒီသက်ကံလေးတစ်ချက်ဒက်ကနဲ့ဆိုတဲ့အတွင်းမှာရုပ်ရက်ဖောက်ပြန်သွားတဲ့အချိန်တော့ဂတိပေါင်း6000ဟုတ်ကလားလားအကျံသားပြောတာအကျံသားပြောစိတ်ရက်ဖောက်ပြန်သွားတဲ့အချိန်တော့သက်ကံလေးတစ်ချက်တွင်းမှာဂတိပေါင်း3သိန်းဟုတ်ကလားတစ်တသိန်းမဟုတ်ဘူးဗျဂတိတသိန်းဂတိဗျဂတိတစ်တသိန်းပြောတာမဟုတ်ဘူးဗျဟုတ်ကလားဗျာတို့သင်္ချာများကျွမ်းကျင်လို့ရှိရင်တွေ့ကြည့်လိုက်တော့အဲ့ဒီတသိန်းကိုဟိုရုပ်တစ်ချက်ကိုစိတ်က16ချက်များမဟုတ်ဗျ ဟုတ်ကလားရုပ်တစ်ချက်ဖောက်ပြန်နေတဲ့အချိန်မှာသိရဲ့ပီနှုံးက16ချက်လုံးပြည့်ပြီးပြည့်နိုင်တယ်ဟုတ်ကလားဒီလိုဆိုတစ်ချက်ရုပ်တစ်ချက်သိ16ချက်ဆိုတော့16လေးတလေးထင်တယ်ဟဲ့အဲ့တော့ဒီနံဖြစ်ပြက်နှုံးအချိန်မုံတသိန်းကိုတီးပြီး16စားချီထွက်လာတဲ့ဟာရုပ်သက်ပဲ9885ကလေးထင်တာပဲကြော်ပါသေးတယ်ဟုတ်ကလားဟင်ကြော်ပါသေးတယ်အဲ့လောက်ရှိတယ်ဒီလိုဆိုရင်တို့ကို တတိပေးလိုက်တဲ့မိဘသည်နေရာမှာတင်ပွဲချင်းမှုတည်တယ်ထင်တယ်အခုရှိနေတဲ့မိဘသည်တို့တတိပေးလိုက်တဲ့မိဘနဲ့ရုပ်ချင်းချွတ်ဆွတ်တူတဲ့နောက်နောက်ရုပ်ဆင်းတဲ့နာဆင်းတဲ့မရှိနိုင်တော့တို့မွေးပေးတဲ့မိဘရှိဦးမလားဟေးစက္ကန့်တစ်ချက်တွင်းမှာကိုဟိုရုပ်ကတိ6000နာဂတိတသိန်းနဲ့သူပြက်ကြသွားပြီလေဒီလိုဆိုတို့ဟိုတတိပေးမှတ်တာသူတို့နှလုံးပြိုင်ပြီးသွားတယ်ထင်မလားဟုတ်ကလားဟေး ကျုံရောနံရောလေဟုတ်ကလားဗျအမိရောဖာရောဗျအဲနှစ်ဖက်လုံးနှလောင်းတိုင်ပြီးသွားကြပြီတခါဟိုတို့မိဘနှစ်ပါးမွေးပေးတဲ့ယောဂီတွေလည်းမရှိတော့ဘူးကျေနပ်လားဗျဟင်အာကြည်လို့နှတ်ထားနေတူပါတယ်ဗျာနင်းနဲ့ဝတ်ခံလေးမှပါဘူးလားဟင်သူပြောလို့အောင်သက်သက်ကြည်နှတ်ထားနေမှာပါဗျာဟင်အိမ်ကြမှာပါတော့အဖေသွားခေါ်ခဏတော့သိမယ် ဟင်အိမ်ကြမှာအမိသွားခေါ်ခဏတို့တိရောပေါ့ဗျာခဏတို့တော့ဟင်ဟင်အဲ့တော့တို့ဟိုခုရှိနေတဲ့အဲ့ဒီမိဘနှမကမွေးတဲ့သားဟာလေနေရာမှာပေါ်ချင်းပြီးပြေးတယ်ထင်တယ်အခုရှိနေတာကဟိုကံကြောင့်စိတ်ကြောင့်ဥရုကြောင့်အာဟာရကြောင့်ထင်တယ်ဟဲ့ဒါနဲ့ဆင်းဆင်းဖြစ်လာတဲ့ဟိုသူ့သားသူ့သမီးနဲ့ချွတ်ဆွတ်တူတဲ့ရုပ်သာရှိတော့မယ်သူ့သားသူ့သမီးစိတ်တော့မရှိတာအမှန်ပဲဟုတ်ကလားဗျာရှိပါဦးမလား ခုနကဟိုတစ်စက္ကန့်အတွင်းမှာရုပ်ကလေး6000နာမ်ကလေး3သိန်းနဲ့တွက်ကြည့်လိုက်ရင်လေဒီလိုဆိုတို့ကနေထသင့်တတိပေးလိုက်တဲ့သာသမီဟောရှိဦးမလားအဲ့ဒီသာသမီကိုတတိပေးတဲ့မိဘဟောရှိဦးမလားရှိတော့ဗျဟင်ယုံစင်စင်လေဒီလိုဆိုမြဲမမြဲအောင်းမဲ့တို့ပြောလို့ပါမကျင်းတာခင်ဗျားတို့ယုံကတည်းပြောအောင်မဒီမှာလာပြောနဲ့ဟင်ဟင် ဟုတ်ကလားဗျာအင်းတို့ကမြင်လိုက်တာဟင်ခမရဖေးဘသူလုံးဘသူပါဗျခမရမရကျုပ်မေးကဘသူပါဗျနဲ့ဒီလိုနေမှာကျုပ်ကဘသူသားပါဗျနဲ့ခင်ဗျမပြောဘူးလားကြွားလိုက်တာဟုတ်ကလားဗျာဟင်တကားရောရုပ်ကူကမွေးထားကြဓာကျုပ်သားလေးဘောဗျဓာကျုပ်သမီးလေးဘောဗျကျုပ်ကဟိုသူတို့ရဲ့မိဘပါဗျဒီလိုကောမပြောဘူးလားဟင်ဟုတ်ကလားဗျာဒီလိုဆိုခင်ဗျားတို့မြဲတယ်ပြောနေတာဘောဗျဟင် ဟင်ဟဲ့ဒီလိုဆိုခင်ဗျားတို့မြဲတယ်ပြောနေပြီဘုရားကမမြဲဘူးဟင်ကျွတ်တို့ကမြဲနေတယ်ဟုတ်ကလားဗျာကိုကိုကိုပဲမနေ့ရောမင်းမွေးပေးတာလဲငါပဲဒီလိုထင်တယ်ဗျာဟင်မနေ့ကလည်းငါပဲဒီကနေ့လည်းငါပဲကိုကိုကိုရောမြဲတယ်ပဲထင်နေတာထင်တယ်ဗျာဟုတ်ကလားဗျာကိုကိုကိုမြဲတယ်ထင်နေတဲ့အတွက်သူတပားလည်းမြဲတယ်ပဲထင်နေဗျာဟုတ်ကလားဗျာပြီးတော့တို့ အတွင်းမှာလဲဓာတ်လေးပါးကလည်းသိခင်းနေကြတယ်ထင်တယ်အဲ့ဓာတ်လေးပါးရဲ့တိုက်ခိုက်မှုအာတိုင်းတို့ပြက်ပြီးတော့ဟုတ်လားတို့ရုပ်တွေဖြစ်လာတာတွေမှမများအောက်ကပြက်ပြီးဖြစ်ရတာထင်တယ်ဗျအေးဟိုကလေးပြက်မှကာလာသားကာလာသမီးဖြစ်တာထင်တယ်ဗျအဲကာလာသားကာလာသမီးပြက်မှအခုဟိုမိရှင်ဖရှင်ဖြစ်ကြတာမဟုတ်ဘူးလားဟုတ်ကလားတို့တွေမှာဟိုဘက်ကပြက်ပြက်ပြီးတော့ဒီဘက်ကဖြစ်လာတယ်ဓာတ်လေးပါးရဲ့တိုက်ခိုက်မှုတိုင်းဟုတ်ကလားဗျာ ပြီးတော့ဂံရယ်စိတ်ရယ်ဥရုရယ်အာဟာရရယ်ဒီလေးခုရဲ့တိုက်ခိုက်မှုတိုင်းကိုတို့မပြတ်ဘူးလားပြီးတော့အပြင်ကအာယုံ6သင်းဓာ6သင်းနဲ့ကိုယ့်ဘက်ကတကား6ပေါက်ဟုတ်ကလားဗျာဓာချင်းချင်းရောဟိုမျက်စိမှာအသိယုံနဲ့တိုက်ခိုက်လို့ပြည့်စည်နေတာကောမရှိဘူးလားအဲနာမှာကောအတန်ရဲ့တိုက်ခိုက်မှုတိုင်းလေအနာရဲ့တိုက်ခိုက်မှုတိုင်းအရာသားရဲ့တိုက်ခိုက်မှုတိုင်းဟုတ်ကလားဗျာ အပြေရဲ့အတွေ့အငွေတွေရဲ့တိုက်ခိုက်မှုအတိုင်းအတွေးမှလည်းနှလုံးသွေးမိပြီးအတွေးရဲ့တိုက်ခိုက်မှုအတိုင်းတို့တွေပြက်မနေဘူးလားအဲပြက်တာပြက်နေတာဟင်ကိုကြိုက်တာတွေတွေ့တော့ကောင်းလို့ကောင်ပြောဘူးလားဗျာဟင်အဲ့တော့ပြက်နေတာကြီးကိုကောင်းမလားဗျာဟောဟာဟင်မကောင်းတကောင်းနေနေမှာပါဗျာဟင် ဟင်ဒုသာလို့ဒုက္ခခေါ်တယ်ကြာဘူးမှာပါဗျာကြာဘူးလားဗျာဒုက္ခခေါ်ဗျာဥပိ္ပခါခေါ်ဗျာဒုက္ခခေါ်ကောင်းကောင်းလေးနဲ့တူးဖြူဖြစ်ဖြစ်ခါဒါအကြိုက်ပေးပြီးကိုယ်သဘောကျတာလေးနဲ့အကြိုက်ပေးပြီးဖြစ်ဖြစ်နေတာမဟုတ်ဘူးလားအဲ့ဒါကတော့ဖေးယုံပေါ်မှာခွဲစိတ်ပြီးကုတဲ့ဒါနာနဲ့တူဟုတ်ကလားဗျာဒုက္ခဘာဒုကမကောင်းတာခါကတူးဖြူတာမကောင်းတဲ့ပြင်တူးဖြူတာလေ မကောင်းသမီးဖြစ်ဖြစ်ခံရတာဒါတော့မကြိုက်သေးပြီးရွာလည်းကောင်းပါနင်ဟငါဟနဲ့ဒုနဲ့ဓာနဲ့ခုတ်တာနဲ့တူဟုတ်ကလားအဲအဲ့ဒီနှစ်ခုကဒုက္ခလည်းရာဖေးယုံပေါ်သူခွဲသိပ်ပြီးထုံသိမ့်မိသေးလေးနဲ့ဟာလဲဘယ်နဲ့တော့ဒါနာမရဘူးလားဟင်အဲထုံသိမ့်မိသေးပြတော့နာကောမနာဘူးလားဟိုတို့ရွာတွေကဟာကောဗျာသူကောသူအေးသွားတော့မနာဘူးလားအဲဟိုသူအနေရခေါ်မရနိုင်ဘူးလားဒါရင်နှစ်ခုလုံးပဲဟာကောင်းတယ် ဒုက္ခလည်းဟိအတုပြုခံရတဲ့အတွက်ပြက်ထားပဲဒုက္ခဟောဒုပြုခံရတဲ့အတွက်ပြက်ထားပဲဟုတ်ကလားဗျာဥပိ္ပခာကတော့သရာလိုဟာမျိုးဟိမတိမတာလေးနဲ့ကပ်ပြီးဒုဖြူနေတယ်ဟိဟုတ်ကလားတို့မင်းကြီးတုံးတုံးမရှိဘူးပဲဒုက္ခနာကိုတဲ့ဟင်ဟိုနာမင်းရဲ့ဦးမင်းရဲ့သေမင်းရဲ့ဟင် တို့ကိုခန္ဓာပူရဆိုတဲ့တိုင်းပြည်ကြီးကိုဟိုမင်းကြီးသုံးပါအုပ်ချုပ်တာထင်တယ်ဟဲ့ဟင်းအသေးမင်းကခေါင်းနဲ့ဗျသူကအဓိကသူ့ရဲ့လက်ပါသေးကအိုမင်းနဲ့နာမင်းနဲ့ဗျဟင်အဲ့ဒီမှာပေမင်းကြီးကတို့အိုမင်းကိုတော်တော်အားထားတယ်တဲ့ဗျနာမင်းကတော့ဆရာဝန်တိသွားကုဝင်ကုမှာထင်တယ်ဟုတ်ကလားဖေးရောက်တော့နာမင်းအဲ့တော့ तू ကဗျောင်ကြလုံးတဲ့အတွက်သူ့မှုကပေါ်ပေါ်သွားလို့ ဟိုသေမင်းကြီးကလက်ရမဖမ်းနိုင်ဘူးတဲ့တရားခံကိုဟုတ်ဟိုတို့အိုမင်းကြီးကြတော့ဆရာဝန်ကြီးဟောမတတ်နိုင်တော့ဟင်ဟင်အိုမင်းကူသေးဟောနည်းနည်းမှရှိကြဘူးလားဟုတ်ကဲ့အဲသူမတိမတာလေးနဲ့ကပ်ပြီးတော့ခြူသွားတာလေဥပိ္ပခဥပိ္ပခဟင်အင်းကပ်ပြီးဒူးထူသွားတာထင်တယ်ဟဲ့ဟင်တဖြည်းဖြည်းနဲ့လေဟင်ဟိုယောဂီတို့ကိုယ်တိုင်ဟောဟိုအိုမင်းကြီးနှိမ့်ဆက်တာသိလား နာမင်းကြီးနေတဲ့ဒါသိတော့ဆရာဝန်သွားတိုင်ဘာတိုင်နဲ့ထင်တယ်တိုင်မေးထင်တယ်ကိုညနေညနေဘယ်နှခါသွားတိုင်လို့ဆရာဝန်သွားသွားတိုင်မေးဆိုဟိဟိအဲ့တော့ဥပိ္ပခာကြတော့ဘသူတိုင်ရဲတော့ဟိဟိမတိမတာလေးကပြီးတူးဖြိုနေတာလေဟိသရာဒီဥပိ္ပခာနဲ့တူဟုတ်ကလားဒီလိုပဲအာယုံကိုကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်ကောင်းတယ်လို့လည်းထင်ရင်လို့မရ ဆိုးတယ်လို့လည်းဆင်ញင်မရတယ်ညအိပ်ပျော်နေတဲ့အချိန်ကမပြတ်ဘူးလားကံချင်းတိုက်ဓာချင်းတိုက်လေအဲ့ဒါလည်းဥပိ္ပခာပဲထင်တယ်ဟင်ကောင်းတယ်လို့လည်းဖုံးချလို့မရဘူးလေဆိုးတယ်လို့လည်းဖုံးချလို့မရဘူးသို့တော့ကောင်းတယ်ဆိုးတယ်ဖုံးလို့ဖြတ်လို့တာမရတာသူရောမပြည့်စည်ဘူးလားဟင်ဟိုလူမသိပေမဲ့ကိုသိတယ်ဗျအဲဒီဘက်ကချင်းလေးကြိုက်တော့ခြေတော်ကလေးဆဆိုလွန့်လိုက်သေးဟင်ဟင်ကိုဘက်ကဟိုခြေခြေသလုံးချင်းလေးကြိုက်တော့ခြေတော်ကလေးဆလိုက်သေးတယ်ဟင် အဲဒီကြားတဲ့ဒီဘက်ညောင်းတော့ဟိုဘက်ပြောင်းလိုက်သေးတယ်အဲဒီဘက်ညောင်းလို့ဟိုဘက်ပြောင်းနေဆိုပြက်လို့ပြောင်းတာလားကောင်းလို့ပြောင်းတာလားအပြက်လို့ပြောင်းတာဗျဒီဘက်ပြက်လို့ဟိုဘက်ပြင်ရတာဗျဟိုဘက်ပြက်တော့ဒီဘက်ပြန်ပြင်တယ်တို့လူသာမသိတာဗျသူတို့ပြက်တော့ပြက်နေလို့ဟိုမှာကိုကတော့သင်္ကေတပြနေသည်ဟေးအဲ့တော့ဥပိ္ပခာဟောပြက်တာပဲထင်တယ်ဟေးမသိမတာလေးနဲ့ကတူဖြူတာဟုတ်ကလားဗျာအဲ့တော့တို့မှာ အိတ်လို့နေနေထလို့သွားသွားအပြည့်လွတ်တဲ့အချိန်ရှိသလားဒါရင်ဒုက္ခလားဒုက္ခလားထင်ပေါင်းများထင်ပေါင်းများဟင်ကိုကြိုက်တာလေးခံစားနေရတယ်ဒုက္ခလားဒုက္ခလားဟောဗျာဟောဗျာဟောဗျာဟောဗျာဟောဗျာဟင်အဲအဲ့ဒါလည်းဟိုဖြစ်စီခံနေရတာမဟုတ်ဘူးလားဗျဟင်အဲ့တော့ပြက်နေတာကြီးကိုဒုက္ခလို့ခေါ်မလားဒုက္ခလို့ခေါ်မလား ခုနကလည်းဒုက္ခပြောခုဒုက္ခပြောခင်ဗျားတို့ဟာလည်းဘာယုံလို့ယုံအောင်မှန်းမသိဘူးဟင်ဟင်အဲ့ဒီမှာလည်းပြက်နေတာပဲအဲ့တော့ဘုရားကကောင်းတာဖြစ်ဖြစ်ဆိုးတာဖြစ်ဖြစ်မကောင်းမဆိုးဖြစ်ဖြစ်အကုန်လုံးခန္ဓာမှာပြက်နေတဲ့အတွက်ဒုက္ခကွာလို့ဒီလိုတရားမင်းကဆုံးဖြတ်တယ်ဟင်ဟင်တို့ကကိုကြိုက်တာနဲ့တွေ့ရင်ကောင်းတယ်ကိုမကြိုက်တာနဲ့တွေ့တော့ဆိုးတယ်ဟုတ်ကလား ဒီလိုဆိုတို့ဝေဒနာဘယ်နဲ့တော့ဟဲ့ဟင်ဖရာကတော့မမြဲဘူးမကောင်းဘူးမပိုင်ဘူးဒီလိုပြောတာထင်တယ်တို့နတ်တလူကဖုံးပြလိုက်ကြတော့မှတ်ချက်ကြိုက်တာကြကောင်းပြီလို့ဟုတ်ဘယ်လိုဖုံးပြရမလို့နတ်တလူကဟင်ချွင်းချက်ထားအောင်မထင်တယ်ဘာဖြစ်လို့တော့ခင်ဗျားကိုကြိုက်တာတွေကောင်းဆိုအာမဟိုချွင်းချက်ကလေးတော့ထောင်းအောင်မထင်တယ် ဘာဖြစ်လို့တော့ဗျာအာတခါတည်းကပြတာလို့ပါခမညာဟိုခမညာမမပြဖဲတဲ့ကျုပ်ကပြလို့ရမှာမလားဗျာဟေးတော်တော်ကြိုက်တာတွေ့ရင်ဟိုကောင်းတာရှိသေးသည်ချွင်းချက်ကလေးတော့ထောင်းမှထင်ဟေးဟေးထားလို့မရဘူးလားဘာဖြစ်လို့တော့များခင်ဗျားတို့ကြုံငင်းမနေနဲ့ဗျာယုံတင်ယုံတင်ယုံတင်ဟင်ယုံကြမှာပြောကြဟုတ်ကလားဒါအငင်းပွားမှုတွေထင်လေဟဲ့ ပြီးတော့ကိုယ်ကံစိတ်ဥရုအာဟာရကလည်းသူ့အကြောင်းပေါင်းညီမျှနေပြီဓာတ်လေးပါးတွေကလည်းသူ့ဟာလေးနဲ့သူညီညွတ်နေလို့ဟိုဓာတ်လည်းညီမျှနေပြီအဲ့ဒီချိန်လေးတော့ကိုကြိုက်တယ်လို့သွားကိုကြိုက်တယ်လို့လုပ်လို့မရဘူးလားဒါဆိုပိုင်တယ်လို့ပြောကြမှာပဲမဟုတ်ဘူးလားဟုတ်ကလားဗျာဒီဒါအာမီ၍တို့ဖြစ်နေကြရတာတွေမဟုတ်ဘူးလားဟဲ့ပြီးတော့ကံအားသိအားမီပြီးတို့ဖြစ်နေကြရတာတင်ဟဲ့ဟင် အဲ့တော့တို့ကံရှင်ကုံသွားပြီဖိတ်ရှင်ဥရုရှင်အာဟာရရှင်ကုံလို့အုံမင်းကုံကွာဖြစ်တဲ့ခါကျတော့တို့လူတို့လိုရသေးသလားဟင်ပြီးတော့ဓာလေးပါမှတစ်ခုခုချိုးတဲ့သွားလို့ဖြစ်စေထုံနေသွားလို့ဖြစ်စေလွန်တက်လာလို့ဖြစ်စေဖြားခြင်းနာခြင်းဆိုတာပေါ်မတင်ဘူးလားအဲ့ဒီချိန်ကတို့လူကျင်လို့ဖြစ်သလားဒီလိုဆိုကိုကိုကိုပိုင်မပိုင်ဟုတ်ပါမလားဗျာ တို့မေးလို့နေမှာပါဗျာတော်လေးကြာထအပိုင်ရမယ်ဟာတွေပါဟင်အဲ့တော့ဖရာကငါမရှိဘူးမမြဲဘူးမကောင်းဘူးမပိုင်ဘူးအဲ့လိုပဲသူဆုံးဖြတ်ထားတယ်ထင်တယ်တို့ကဘယ်လိုဖြစ်နေတော့ဖရာနဲ့ပြောင်းပြန်တင်တယ်ဓမ္မမှုထင်တယ်ဟိအခုမှဖြစ်တာလားတို့ဘိုးဘွားပြပင်တော့ကောမဖြစ်ခဲ့ဘူးလားအေးအရင်အရင်လူသားတွေကောမဖြစ်ခဲ့ဘူးလားဒီလိုဆိုရင်တရားမမှုကနာရာရှိကြီးဖြစ်နေပြီ ဟုတ်ကလားဒီအမှုတွေကိုတို့သိရမှာထင်မဗျဟုတ်ကလားငါရှိမရှိဟင်အမပဇာမရှိတွေနဲ့တူပါတဗျာခမညာတို့ဟင်ဟင်ညင်မမြဲကောင်းမကောင်းဘိုင်မဘိုင်ဒီအငင်းပွားမှုကိုတို့ဒီဌာနကသိရမှာထင်ဗျနာတိယဌာနကလေဟုတ်ကလားအဲဒီဌာနကသိရမယ်ဌာနကသိတော့တတိပြီးတရားသူကြီးထင်တယ်ဟဲ့ ဟိဟိုဝင်လေနဲ့ထွက်လေအကြောင်းပြု၍တို့ဘာတို့ထိပိဆိုတဲ့ယုံနာနှစ်ပါးသည်တရားတို့တရားခံတယ်ဟုတ်ကလားအဲ့တော့ယောဂီတို့ဒီလူဘဝကိုစိတ်ကြောင့်ရောက်သလားရုပ်ကြောင့်ရောက်သလားမမြင်ဘူးပဲနဲ့ဒီစိတ်ဆွဲမလားဗျမကြဘူးပဲနဲ့ဆွဲမလားဗျခင်ဗျဟင်အဲ့တော့မြင်မမြင်မလားခင်ဗျဘယ်လိုလုပ်ဆွဲမအောင်စိတ်ကြောင့်လို့ခင်ဗျသွားဒါလည်းမတရားပဲဗျဟင် စိတ်ကိုခင်ဗျားတို့ပြစ်ပုံချတာတယ်လေဟင်ကြည့်မှမကြည့်ဘူးပဲမဆွဲဘူးမဆွဲဘဝမရဘူးလေဟင်ဥပမာမကောင်းမှုပြုလို့လူဘဝရောက်တယ်ဆိုရင်ဒီကောင်းမှုကို စိတ်ကပြုလို့ရပါလားငွေရုပ်ကပြုလို့ရပါလားဟုတ်ကလားဗျာဟင်ဟိုဆုံးချက်မဲကွန်းချက်မဲဟုတ်ကလားရုပ်ကပဲပင်နိုင်လို့ရတာမဟုတ်ဘူးလားဟင်ဟောဖရာဆုံးတော့ကမဲတန်ခါဆုံးတော့ကမဲရုပ်ကပဲလို့ရတာမဟုတ်ဘူးလားဟုတ်ကလားဗျာဟင် ငါရုပ်ကပဲလို့ရပဲဗျဟုတ်ကလားဗျဟင်ပြီးတော့တို့တော့တူနဲ့တူပေးမယ်တမ်းမယ်ဒါဘူးအင်္ဂါချီနဲ့လို့ရတာမဟုတ်ဘူးလားဒီလိုဆိုရင်ဒီလူဘဝကိုရောက်တာစိတ်ကြောင့်ငါရုပ်ကြောင့်ဟောအာကွာပြောတာထင်မဗျာဟင်ဟင်ကွာပြောတာထင်မဗျာဟင်တော့တော့ဟိုတခုမဟုတ်တခုတော့တက်အောင်ဆိုပြောတယ်လို့ထင်တာပဲဒါခင်ဗျားတို့တော့ဟင်ဟင် ဒါဘဝကူးပြောင်းမှုကြီးမဟုတ်ဘူးလားအင်းဒီဘဝကူးပြောင်းမှုကြီးလိုပဲနောက်ဘဝလည်းဒီနည်းနဲ့ကူးပြောင်းမှာဘသူတရားခံတော့စိတ်ကြောင်းလားရုပ်ကြောင်းလားယောဂမှာအာယုံခံစားမပေးဘဲနဲ့ကြည့်မပေးကြားမပေးဘဲနဲ့ဒီစိတ်ကဘလို့လို့ဆွဲရမလို့ရခင်ဗျာအာလုတ်ကြောပဲခင်ဗျာဟေးဟေးအဲ့တော့ဒီနေရာလေးမှာပကံကထညက်ခိုးမှုသိရအောင်ဆိုခင်ဗျားတို့သိရမယ် ဟင်ပထန်ထညခုံမှုကြားလားကြားဘူးလားဟိုခုံတော်မောင်ကြပန်းလက်ထက်တုန်းကသူကကြောင်းနာပေါက်တာလေးဟုတ်ကလားဗျဟင်သူငယ်နာမေကကြမ်းကြမ်းဖန်ဖန်ပြောတာလို့မောင်ကြမ်းဖန်းနောက်ဟိုလူဘဝရောက်ရှင်းနေလိုက်တဲ့အချိန်ကိုကြာပန်းစကားထထပြောလို့သူ့ကိုကြာပန်းကိုနာမည်ဖြစ်သွားတယ်အဲသူ့သူဟိုဘီသာတတိကငငယ်တွေကပါလာတာဗျကိုရင်ကြီးနဲ့ကိုရင်လေးကဖုန်ကြီးထင်ရအိုခိုးစားဟုတ်ကလားဗျဟင်ပြီးတော့ ဘုန်းကြီးတင်ရကိုခိုးစားလို့မိရင်လည်းဘုန်းကြီးကလက်တံကြောက်မနော်ရှင်းဘုန်းကြီးကတော်တော်ထက်တယ်ဟုတ်ဗျာဟင်ဒီအောင်ရိုက်မှာအဲ့တော့အရိုက်ကလည်းမခံနိုင်ညထညက်ကလည်းခိုးစားအဲ့တော့အဲ့ဒါလေးကိုအမှုမပေါ်ဘဲနဲ့ထညက်စားမီးလေးကိုတို့မောင်ကြံဖန့်စီကိုသွားပြီးတော့ဟိုနီးယူရတယ်တို့ကွာဟိုအမှုလည်းမပေါ်သေးခြင်းဘူးကွာညနေကြစားတော့ကွာထညက်လည်းစားခြင်းလည်း ဘယ်လိုလုပ်အောင်လို့ပြောတော့လွယ်ပါတယ်ကိုရင်တို့ကဟင်ကိုရင်ကြီးကရှင်ကြီးလိုလေးပဲထောက်သွားမှာလေဗျာဟင်ကိုရင်ငယ်လေးကအဲ့ဒီကိုရင်ကြီးပေါ်ကခွန့်ပြီးပြီးတော့သွားမှာလေဗျာထင်တယ်အိုးအောင်ရောက်လေအဲ့တော့ကိုရင်ကြီးကထင်တယ်အိုးအောင်ရောက်လေးပဲကြီးထောက်သွားဟင်ကိုရင်ငယ်ကအပေါ်ကနေပြီးတော့ခွာပြီးပြီးတော့ထင်တယ်အိုးနိုင်ပြီးယူလာပြီးအဲ့ဒါတတ်သူစားမှာလေဟုတ်ကလားတကယ်လို့ဘုန်းကြီးက ခေါ်ပြီးတော့ကိုရင်ကြီးမေးရင်တတိတော်အရှင်ဖရာထင်ရအိုမော့တောင်းမကြည့်ဘူးလို့ဖတ်ဆိုချက်ပြရမှာလေဟုတ်ကလားဗျာဟေးတခါသားနဲ့ကိုရင်ကြီးတော့မဟုတ်တာဘူးလာကဲကိုရင်လေးကိုခေါ်စစ်မှာကဲကိုရင်လေးမင်းကိုရင်ကြီးမင်းမင်းယူတာနေမှာပဲပြောသားဆိုတတိတော်အရှင်ဖရာထင်ရအိုအောင်တစ်ဖက်ဝါမှမထောက်ဘူးပါဘူးလို့ကဲဘယ်သူမှတော့ပေါ်ပါမလားဒီမို့ဟေးပေါ်မလားဒီမို့ အဲခမည်းတော်ဟိုနာသီဝါကတရေလူနဲ့တရေခံကအဲ့ဒီပကံကိုရင်နှစ်ပါးလည်းဆိုသေးဟုတ်ကလားဗျာအဲနာသီဝါလေးကိုဟောလေလေးကိုရှူပြီးကြည့်လိုက်ဟုတ်ကလားဟင်ဟောဝင်ရုပ်ကလေးပေါ်တော့ဝင်တီလေးပေါ်လာတာထင်တယ်ဒါလေးကိုတတိတရားသူကြီးကဝင်တယ်ဆိုမှတ်ချက်ရေးတာထင်ဟင်ဟုတ်ကလားဟင်တခါတို့ထွက်လေးလေးကြတော့တခါထွက်လေးလေးကတွန်းထိုးသွားတော့တိတာလေးက တခါပြိလိုက်ကြလေဟုတ်ကလားဝင်နာမှာစိတ်ကရှိကရုပ်ကနောက်ကထွက်လေကြတော့စိတ်ကတွန့်ပို့လိုက်တာစိတ်နောက်တန်ရတဲ့ရုပ်ရှိပြည်တယ်သိချာကြည့်ခဏဟင်ဟုတ်ကလားလားအဲ့ဒါလေးနာပြီးရကထွက်တော့ထွက်တယ်မှတ်ချက်ဒီလိုပဲရေးရလိမ့်မယ်ထင်ဟိုကဝင်တော့ဝင်တယ်ဒီလိုပဲရေးပြရမှာထင်တယ်အဲ့ဒီမှာတက်သေးတာလေလေကလည်းဝင်ရင်အေးအေးလုံးလုံးလုံးလုံးနဲ့ထွက်ရင်အေးအေး တို့ဘာတော့လုံးလုံးလုံးလုံးနဲ့သူကလည်းတို့ဘာတော့တက်ပြီးထွက်ချက်ကလည်းပြနေတယ်ရှိထင်တယ်ဟဲ့အဲ့လေကြောင့်မြေထိမှုနဲ့သိမှုဆိုတဲ့တရားလိုတရားခံလည်းရှိထင်တယ်ဟဲ့ရှိတဲ့တဲမှာထိမှုကလည်းပြောတယ်ဟိုတို့နာပြီးဝယုံကိုဥတိုက်ပြီးသူဟိုရှောက်နေတယ်ဗျာဟုတ်ကလားတတိတရားသူကြီးကိုရှောက်နေတယ်မဟုတ်ဘူးလားဟင်ကျွန်တော်မျိုးကဒီကိစ္စထိယုံတာထိတာပါဘာမှမသိပါဘူးလို့ထွက်တယ်ဗျာဟုတ်ကလား ဒါကသိတာတွေကဘေးကရုံးကူထီမှအပီလေးတစ်ချက်ထတာပေါ်တာတင်ဟဲ့အဲမထီငါအပီပေါ်သွားထီပြီးနောက်မှထအပီတာလားအခုထီမှအခုသိတာဟုတ်ကလားထီလိုက်ပြီးလိုက်တင်တယ်အဲ့တော့ဒီသိတာလေးကလည်းယုံဥတိုက်ပြီးဟိုလျှောက်ထားချက်ပေးနေတယ်ကျွန်တော်မျိုးဒီကိစ္စသိယုံတာသိတာပါကိုတိုင်ကိုကြဘာမှမပါပါဘူးလို့ခင်ဗျအဲ့ဒီမှာထွက်သူချက်ပေးနေတယ်ဟင်ဒီလိုဆိုရုပ်ကိုအပြစ်ပေးမလား စိတ်ကိုပြေးပေးမယ်ဟင်ပကံတည်းရဦးရဆုံးမယ်ခဏလုံးလုံးလေးစိတ်လေးခဏတို့ဒီမှာသိရမှာလေဟုတ်ကလားဗျဟင်ကိုယ်ကလည်းကိုယုတ်ကလည်းထွက်ဆိုချက်ပေးနေတာပဲကျွန်တော်မျိုးဒီကထိယုံတာထိတာပါကျွန်တော်တို့ဒီကိစ္စဘာမှမသိပါဘူးလို့သူထွက်ဆိုချက်ပေးနေတယ်ယုတ်ကသိလားဟင်ထိတဲ့ယုတ်ကသိလားသိတဲ့စိတ်ကထိလားအေးဘယ်နေတော့ဟင်ကိုရင်ကြီးနဲ့ကိုရင်လေးတော့ဟင် လောက်ရဒီမှုသိရမှာခင်ဗျားတို့ဟုတ်ကလားဟုတ်ကောတို့ပြောသလိုကဟုတ်သလားအာမှားမှားတယ်ဘယ်တော့မှုပေါ်မလို့ဘယ်တော့မှုပေါ်မလို့ဟင်ဟောပြမေးလို့ရဘူးဘယ်တော့မှုပေါ်မလို့ဆိုတော့မေးလို့ရဘူးဟုတ်ကလားဗျာဟင်အမှုကတော့ပေါ်နေတယ်ထင်တယ်ဝင်တော့ဝင်မှုထင်တယ်အဲ့ဒီဝင်မှုဆိုတဲ့နေရာသူတို့နှစ်ခုပေါင်းရတာထင်တယ်ဟင်တယောက်တည်းရရသလားမြောက်စိတ်ကြည်လည်းမြောက်ရုပ်ကြည်လည်းကြောက်ဟုတ်ကလားဗျာ ဖုံးမှုမှာဟောစိတ်ကြည်ရရသလားရုပ်ကြည်ရောရသလားမရောက်ရုပ်ကြည်လည်းမရောက်စိတ်ကြည်လည်းမရောက်အဲခဏအဲ့ဒါသိရမှာဗျာဒါသိရင်သိရင်မတတ်နဲ့ဟိုကငါရှိမရှိမြဲမမြဲကောင်းမကောင်းပိုင်ပိုင်ကသူ့ဟာသူပြီးသွားမှာဟုတ်ကလားတို့တရားသူကြီးစစ်တဲ့နေရာမှာအဲနင်းတခိုးနင်းဟိုဘယ်လိုဘယ်ကဲတို့တို့တဲ့တယ်စစ်တာဟုတ်ဘူးလေသူရဲ့ဟိုထွက်ဆိုချက်ကိုမှတ်တမ်းတင်ရင်မှတ်တမ်းနဲ့မှုသွားမှုလာတာပေါ်တာမဟုတ်ဘူးလားဟုတ်ကလားဗျာဟင် အဲနင်းတပြဒီလိုပြောဖြစ်သလားဖြစ်ပါမလားအဲဟိုတရားလူရဲ့ထွက်ဆိုချက်မှတ်တမ်းတင်ပြီးဟုတ်ကလားဟင်တရားခိုင်းရဲ့ထွက်ဆိုချက်မှတ်တမ်းတင်ပြီးဒီလိုထင်မလားဟင်တခါတတိရဲ့ထွက်ဆိုချက်မှတ်တမ်းတင်ပြီးဒီလိုထင်မလားဟုတ်ကလားဒါပြီးမှအဲ့ဒီဟာတွေမှုသွားမှုလာကြည့်ပြီးသူကဒါပြီးဟင်တရားလူဘက်ကမှားပြီးတရားခံဘက်ကမှားပြီးဒီလိုထင်မလားအမှုကျွလွန်ခဲ့ရင်လည်းသူ့စီရင်တာကျွလွန်နေသေးမှာ ဘယ်လောက်ထိဟိုပြင်းထန်တယ်အလားစားအသေးစားဒါကြည့်ပြီးတော့ပုံမတားတာထင်မလားဟုတ်ကလားဒီနေရာမှာတရားသူကြီးအရေးကြီးဆုံးတယ်တတိတရားသူကြီးအရေးကြီးဆုံးမဟုတ်ဘူးလားတို့ဒီမှာလည်းတတိတရားသူကြီးအရေးကြီးဆုံးဟိုမှာလည်းတရားသူကြီးအရေးကြီးဆုံးဟုတ်ကလားတခိုးကတော့ကျွန်တော်ခိုးပါတယ်လို့ဘယ်တခိုးမှမပြောဟုတ်ကလားအင်းအမတသက်သေးတက္ကာရနဲ့ခိုင်လုံလို့ မောင်မင်းဘာပြောကျင်ပေးတုံးဆိုသက်ကလေးငုံပေးတာလို့တခြားရှိဟုတ်ကလားဟုတ်ပါတယ်အဲ့ဒီထောင်ထဲဝင်လာတော့ရဟုတ်ပါတယ်တခုမှပါမမဟုတ်ဘူးပါလားဟင်အမှုပေါ်လို့ဟိုညင်းလို့မရခေါင်းလေးငုံသွားရုံကလို့တော့ဘာရှိဟုတ်တခုကတော့ခုပါတယ်ပြောမှမဟုတ်ဘူးနော်ဟုတ်ကလားဗျာအဲ့တော့တရားသူကြီးဖြစ်သူကဉာဏ်နာပြစ်ဖေးအပြစ်ပေးဆိုတာတရားသူကြီးမှာအင်္ဂါ၄ချက်ရှိရတယ်ကြားလဲကြားရမှာလေ ဟင်နာလဲနာရမယ်ဟုတ်ခလားဟင်ကြားတာကဘာတော့သူပြောတာတွေကိုတလုံးမကြမှတ်တမ်းတင်တာဟာကြားတာတင်လားဟဲ့ဟုတ်ခလားသို့မဟုတ်မှတ်တမ်းကတစ်ဖက်ကရှင်တယ်တစ်ဖက်ကသူပြောတာကိုနားထောင်နေရတယ်ထင်တယ်နားတယ်ဆိုတာက အတွင်းကနေပြီးသူဘာပြောတာတော့ဘာကိုဆိုလိုတာတုံးဆိုတာအတွင်းကနေသူ့ရဲ့ဟိုပညာညာနဲ့ထောက်နေရထင်တယ်ဟဲ့ဒါနားတာမဟုတ်ဘူးလားဟုတ်ကလားကြားယုံနာကြား၍သူ့ရဲ့သကသွားသကလာရဲ့ ဟိုအ내ဒိတ်ပဲကိုအတွင်းကမနာလို့ရှိရင်ဒီမှုပေါ်မလားတိတိပါပါဟောဖြစ်မလားမဖြစ်နိုင်ဘူးဟုတ်ကလားဗျာအဲ့တော့ဒီကတစ်ဖက်ကနားကဟိုဘလောက်ပဲဟိုကြားနေနေအတွင်းကနေပြီးတော့သူ့သကလုံးရဲ့နောက်မှာရှိတဲ့သဘာဝတယ်လေဟဲ့ဖိုလိုချက်တယ်ဟဲ့ဒီသဘောကိုနာနာမှုမရှိရင်ကြားတာဒီကြားတာနဲ့ပြီးသွားမယ်ဟုတ်ကလားအဲ့တော့တရားသူကြီးဒီတစ်ဖက်ကကြားရတယ်လို့ တစ်ဖက်ကသူဘာပြောတယ်လဲဆိုတာကိုအတွင်းထဲကသူ့ပညာနဲ့ထောက်ပြီးနာတာရှိရသေးတယ်ဟုတ်ကလားဗျာဟင်နာပြီးလို့သူတရေလူရဲ့ထွက်ဆိုချက်ဖြစ်စေတရေခံရဲ့ထွက်ဆိုချက်ဖြစ်စေတို့ဟိုတို့ဘာတော့တက်တည်ရဲ့ထွက်ဆိုချက်ဖြစ်စေသူ့ရဲ့ဥပဒေခွင်နဲ့ဝင်လာရင် ပြန်လာမေးခွန်းဆိုတာမထုတ်ဘူးလားဟင်အဲဥပဒေဘောင်နဲ့ဝင်လာရင်သူပြန်လာမေးခွန်းထုတ်ပြီဗျတရားသူကြီးရလေ သူဥပဒေပေါင်းနဲ့မဝင်မချင်းအတွင်းကနေပြီးတော့တနင်္လာနေတာပဲရှိတယ်ထင်တယ်ဟိသူဘာပြောတာဘာဝဆူလို့တာတော့ဟိသူဘာဝရည်သူနေတယ်ဒါတော့မကြည့်ဘူးသူတနင်္လာမနေဘူးလားပြီးတော့သူ့ရှေ့စကားနောက်စကားဟုတ်ကလားဖြောင်းမြောင်းသွားသလားကောက်တီးကောက်ကွေလားဒါတော့တနင်္လာမလားဘူးလားဟိသူဒီဖုံးတယ်လို့လို့နဲ့ပေါ်လာလားဖော်တယ်လို့လို့နဲ့ဖုံးတာလားဒါကောတနင်္လာမလားဘူးလားအဲတနင်္လာနေရတယ်ဗျတရားသူရဲ့ပညာဟာနာတာပဲထင်တယ်ဟိ ဟင်ကြားရုံနဲ့ပြီးပါမလားအဲနာရပဲဟုတ်ကလားဗျာအဲ့လိုသူသူတို့ဆိုလိုချက်ကိုသဘောပေါက်အောင်အတွင်းကနေစနေနာပြီးတော့သူဥပတိပေါင်တွင်းကိုဝင်လာရင်ပြန်လာမင်းကုန်ထုတ်တယ်ဟုတ်ကလားတို့မဟုတ်သူရှေ့စကားနဲ့နောက်စကားမညီလို့ရှိရင်လည်းထပြီးပြန်လာမင်းကုန်ထုတ်တယ်ထုတ်သေးတယ်ဟင်ရှေ့ပြောကြတာကတမျိုးလေဟင်ဒီတခါပြောတာတမျိုးဖြစ်နေပေါ့ပြန်လာမင်းကုန်မထုတ်နိုင်ဘူးလား ဒီလိုဆိုလဲမေကွန်းထုတ်တယ်ဟုတ်ကလားဗျာအဲ့ဒီမေကွန်းထုတ်ပြီးလို့အဲ့ဒီအဖြေပေါ်သူသိနေတဲ့ဥပတိပညာနဲ့ပေါင်းစပ်ပြီးမှဒါဖြင့်ဘယ်ပုံမှန်နဲ့ထိုက်တန်းသည်ဟုတ်ကလားဗျာဒါဖြင့်တရားလူကနိုင်သိမ့်သည်သုံးဖို့တရားခန်းကနိုင်သိမ့်သည်ဆိုတာသူဒါကြတော့ဥပတိပညာနဲ့ချင်းတိုက်ပြီးထင်ဗျာဟင်ဟုတ်ကလားဟင်အဲ့သူတို့တရားဆွဲမှသူပုံမှန်တတ်လို့ရတာတယ် ကြားခြင်းနာခြင်းဖိဖိခြင်းနဲ့တရားစွဲပြီးမှပုံမှန်တတ်လို့ရဟုတ်ကလားဒါပြင်ဥပဒေပုံမှန်ဘလောက်နဲ့ညီဆွန်းသည်သူတို့ထင်လားတကယ်လို့စစ်လိုက်လို့ဒါလီပဲမှုဖြစ်နေလို့ဟုတ်ကလားမဖြစ်ထိုက်ဘူးဆိုရင်တရားဒီကမဖြစ်နိုင်ဘူးလားဟင်ဟင်တရားခံဟိုဆွဲချက်တင်တဲ့အတိုင်းမမှန်ရင်တရားဒီမလွတ်လိုက်နိုင်ဘူးလား တေကမင်းနှုံဒီကိစ္စနဲ့ပတ်သက်လို့ဘယ်တော့မှမလာနဲ့ကွာဒီလိုတင်တယ်တကယ်လို့ဟိုစစ်လိုက်တယ်တက်သေးရဲ့ထွက်ချက်ဟုတ်ကလားတရားလိုတခံရဲ့ထွက်ဆိုချက်ကြည့်လိုက်တော့အမှုသွားမှုလာကပြီးပြင်းမလိုလိုနဲ့မပြီးပြင်းဘူးဗျဟုတ်ကလားဗျာဟင်ဥပဒေတက်လို့မရတော့အောင်ဖြစ်ရင်နောက်တစ်ခါဥပဒေကွင်းဆက်မိမှအမှုကွင်းဆက်ပေါ်မှပြန်ဖြစ်မယ်ဆိုတော့တရားရှင်ကမတော်နိုင်ဘူးလား တရားရှင်ကတော့သူလူကျင်တဲ့အချိန်ပြန်ခေါ်မယ်လို့ဆိုလို့တယ်ဟုတ်ကလားဗျဟင်တကယ်လို့ဒီအမှုကိုတခါတည်းဥပဒေနဲ့တိတိပပအဝင်ဝင်ကြဖြစ်ရင်တော့သူ့ကိုအပြစ်ပေးလိုက်ပြီထင်တယ်ထောင်ပဲနေနေဟုတ်ကလားဟင်တရားသူကြီးအပြစ်ပေးတဲ့နေရာလေဟင်တရားသေးနဲ့အပြစ်ပေးတာလည်းရှိပြီဟုတ်ကလားဗျဟင်တရားရှင်နဲ့ဟောထောင်တန်ဝေတန်နဲ့ဟောတန်နဲ့အပြစ်ပေးတယ်ဒါတရားသူကြီးရဲ့တာဝန်လေ ဟုတ်ကလားဗျာတို့ဒီမှာဟောနာပြီးဝမှာပฏิကတရားသူကြီးထင်တယ်ဟင်ထိတာလေးနဲ့ပြီးတာလေးထိမှုလေးနဲ့ပြီးမှုလေးဒါသူတို့ကတရားုံနဲ့တရားခံထင်တယ်ဟင်ဘသူကြောင့်ဒီဝင်မှုဖြစ်တယ်လဲဟောဖမှုဘသူကြောင့်ဖြစ်တယ်လဲဒါအမှုတွေထင်တယ်သာမှုကြလဲဒီတိုက်ထင်သွားမှုဟောသူဒီဟိုခုလုံးနေတဲ့အမှုတွေထဲမှာဒီမှုတွေကြီးလဲထင်တယ်စိတ်ကြောင့်လားရုပ်ကြောင့်လား ဓာတ်ဒီစိတ်နေရာမှာထင်တယ်အင်းသူတို့နှစ်ယောက်လုံးတရခံဖြစ်ရင်ဘသူဒီတစ်တရခံတော့ဘသူနှစ်တရခံတော့ဒါလည်းရှိသေးတယ်ခြေသွားပြီပါတော့လားနောက်လိုက်ကဟောဗျအေးဒါလည်းဖြစ်ရအောင်ပဲဗျဟုတ်ကလားနှစ်ယောက်လုံးတော့တိုင်မှုမဖြစ်နိုင်ဘူးလေခေါင်းဆောင်တစ်ယောက်ပါမှာနောက်လိုက်တစ်ယောက်တော့ပါမှာဟုတ်ကလားဒါကိုတတိတရားသူကြီးကဟုတ်ကလားဟင်ဝင်မှုဖြစ်တဲ့ယောဂီသည်ဝင်မှုကိုလည်း အဲသူထွက်ဆိုချက်ရှိသလောက်ကိုမှတ်တမ်းတင်ရမှာထင်တယ်ဝင်စားကဝင်ဆုံးဟုတ်ကလားထွက်မှုကြတော့ဟောဗျာထွက်စားကထွက်ဆုံးအသေးစိတ်ထင်တယ်အင်းတို့ပါတော့တရားသူကြီးကကြားတဲ့နေရာလေးနဝေတိန်တောင်နဲ့ဟောမှတ်တမ်းတင်တော့လဲနဝေတိန်တောင်နဲ့မို့မဖြစ်ပါဘူးမတလုံးကြနေရင်ဒီမှုဘယ်လိုနေမလဲဟင်ဟင်အာဟုတ်ကလားဗျာဟင်မဖြစ်ပါဆိုတာလေးကိုမတလုံးကြမင်း မှတ်တမ်းတင်တဲ့နေရာဖေးစာမပေးကြရင်လေဟင်ကြောင်းပြန်ဖြစ်နိုင်တယ်ဟုတ်ကလားဟင်မဟုတ်ပါဘူးမာတလုံးကြရင်ဟောအဲဟုတ်ပါဒီကိုမာတလုံးတိုးမိရင်ဟောအဲတရားသူကြီးရဲ့မှတ်တမ်းကဘလောက်ရေးကြီးတော့မှတ်တမ်းဟာအသက်ထင်တယ်ဗျမှတ်တမ်းကြည့်ပြီးဥပဒေတာမှာမဟုတ်ဘူးလားအဲမှတ်တမ်းအသက်မဟုတ်ဘူးလားအဲ့ဒါဒီတတိတရားသူကြီးကဝင်တော့ဟောဟင်သူယုံတော်ကိုနာပြီးနာပြားယုံကိုဥတိုင်းပြီး ဟိုလေကတက်ပြီးပြသလိုထိမှုလေးနဲ့တိမှုလေးနှစ်ခုဟာလေးလေးလေးလေးနဲ့ပေါ်မနေပြီဘူးလားဒါကိုလည်းကျွတ်တို့ကဘယ်နဲ့တော့ပြတောင်းပြတောင်းစစ်မှာလားဒလသမတ်တမ်းယူရမှာလားဟုတ်လားလုံးကြော်ကွက်လာလားလုံးသိပါသိလားဟုတ်ကဲ့လားနည်းနည်းလေးမှကြော်မသွားဘူးလားဒဲဒဲလေးတော့ကြော်တယ်ပြောတဲ့လူနဲ့ကြော်လို့မဖြစ်ဘူးပြောတဲ့လူနဲ့ဘယ်လိုအားတော့ဘူးဗျာဟေး အာကြော်တာများတဲ့ဗျာဟုတ်ကလားဟင်ဟင်အဲတရားသူကြီးကအဲ့လောက်ထိကိုသေးသေးဆဆသေးသေးချာချာသိရမှာတယ်ဟင်သူသေးသလေသေးကြလေအမှုမှန်ပေါ်လေပဲအဲသူမသေးသမသေးကြရင်သူ့ရဲ့ဖြစ်စဉ်ကိုသိနေမှာမလားဟင်ဝင်လေရဲ့ဖြစ်စဉ်ထွက်လေရဲ့ဖြစ်စဉ်ဟုတ်ကလားဝင်လေရဲ့လှူရှားပုံထွက်လေရဲ့လှူရှားပုံသိပါမလားဗျာဟုတ်ကလားဗျာအဲ့တော့ဒီသေးသေးဆဆဆိုတာ တရားသူကြီးရဲ့ဒါဝန်ထင်းနေရမှတ်တမ်းတင်တဲ့နေရာလေလုံးစီပါစီဖေးဖေးဆာဆာွားရင်ကောဖေးဖေးဆာဆာပဲတင်တယ်တို့စားကြတော့ကောဖေးဖေးဆာဆာအကုန်လုံးတရားသူကြီးအစ်ကောင်းရင်အစ်ကောင်းမှအမှုပေါ်လိမ့်မယ်ထင်တယ်တရားသူကြီးကဝိจิတန်ကြီးစစ်နေရင်ယောဂီတို့ပြဿနာပေါင်း16000ရုံးပေါ်ပုံးလာမနော်ဟင်အမှုလက်တန်တွေဘယ်လောက်များမထင်တော့ ဟင်အာဟုတ်ကလားဗျဟင်အဲ့တော့တရားသူကြီးကစိတ်စိတ်ဆက်ဆက်စစ်မှထင်တယ်ဟဲ့အဲ့တော့တို့ဟိုအပြင်ရုံးမှာဟောဒီကနေ့အမှုယုံချင်းရှိတယ်ဗျဟုတ်ကလားတရားလူမလာဘူးတရားခံတဲ့တရားသူကြီးတဲ့သိလို့ရသလားအင်းတရားခံမလာဘူးဟိုတရားလူနဲ့တရားသူကြီးတဲ့ဟောတရားလူတရားခံတော့လာပြီးတရားသူကြီးမလာရင်ကော သုံးခုလုံးစုံမထိုင်တယ်ဒီမှာလည်းတတိတရားသူကြီးရဲ့ဟိုထီဟိုဝင်လေထွက်လေကိုဌာနကပြောရင်ဟိုထီမှုနဲ့တိမှုရဲ့ထင်တယ်ဟဲ့ဒါရှိတယ်ထင်တယ်ဒီသုံးခုဆုံးမအမှုစစ်လို့ရတယ်ထင်တယ်အေးသာမန်သာကဗျာမွေးကလေးကဒီထီထုတ်ထားတော့တရားသူနဲ့တရားခံကတော့အိတ်တောင်လာတော့ထင်ဝင်နာနဲ့ထွက်တာမလာဘူးလားဟဲ့တရားလူတရားခံမလာတဲ့အချိန်ရှိလားဟင် ယုံတော်ဥမတိုက်တဲ့ချိန်ရှိလားတရားသူကြီးကယုံတဲ့မှာဟောဗျာတရားသူကြီးယုံတဲ့မမှန်ဘူးတဲ့ဟုတ်ကလားဗျာဟင်ဟင်တရားသူကြီးဟိုကလထိုင်ရောဖင်မြင်းမြဲထိုင်ဖြစ်ကြလားဟင်ကလထိုင်နဲ့ဖင်မြင်းမြဲထိုင်မသိဘူးယုံတဲ့လည်းမမှန်ဘူးဆိုရင်တော့ဒီထင်ရသခိုးမှုပဲတော့ပေါ်ဘူးလားဟဲ့မကလည်းတော့မပေါ်ဘဲနဲ့ဒီတိုင်းဆိုရင်တော့ ဘယ်နဲ့တော့တရေသေးလွှတ်မလားတရေရှင်လားဟင်ခင်ဗျားတို့တရေသေးနဲ့ပြန်ရမလားတရေရှင်နဲ့ပြန်ရမလားဟင်ဟောဟာခင်ဗျားတို့ဟာတရေရှင်နဲ့ပြန်ရမယ်ဆိုမကောင်းဘူးပေါ့ဗျာဟင်တော်နေခေါ်စိတ်ခံအောင်ပါတင်တယ်တက်တလုံးပဲတို့ဒီလိုဆိုတရားရုံးတက်နေရတာနဲ့ခင်ဗျားတို့ဘာမှလုပ်ရမှာဟုတ်တော့ဘူးထင်တယ်ဟင်အဲတော်နေတယ်လို့သာပေါ့ဟေးလာဦးလာဦးလာဦးဆိုစိတ်တာတစ်ခါဝင်ရပြန်တော့ဟင် ဟင်တော်လေးကြာထွက်သွားပြန်တော်လေးလာဦးလာဦးလာဦးနဲ့ခင်များတို့တရေရှင်တို့ကပြန်နေရရင်တော့ဘယ်လိုလုပ်ဟင်တိုင်းခင်များတို့ဘယ်နဲ့တော့ခွာတရေသေးနဲ့ထွက်မလားတရေရှင်နဲ့ထွက်မလားအဲတရေသေးနဲ့ဆိုတာဘာတော့ဟင်ဘာမှအမှုကိုဘယ်လုံးမှသိလို့မရလို့မပေါ်လို့ထွက်ရတာဗျာ။အော်ဗျာတရေသေးနဲ့ထုံးပါတယ်ဗျာ။အော်ဗျာတရေသေးလည်းကတော့မကြိုက်သေးပါဘူးဒီလိုဆို။ဟင်တရေရှင်တော့လည်းခဏခဏဝင်ရမှာ။ဟိုထောင်ချပြီးမှတယ်။ဥပမာမဲတို့ ဟိုငါခွဲကြောင့်ကျွလွန်တဲ့ယုံနာနှစ်ပါးကိုယုံနာနှစ်ပါးတို့ပါပဲတင်တယ်ဟဲ့ဟင်ဟင်ရှေ့ကထွက်ကျွလွန်ရတော့လည်းပဲခေါင်းဆောင်ဟုတ်ဘူးတင်တယ်ငါခွဲဆိုတဲ့ဟိုတို့ကိလေသာကနောက်ကသူကတော့ချေတယ်တာတင်တယ်ဟဲ့အဲ့တော့ဒီတရားခံအစ်ကိုဖော်ထုတ်ပြီးမဲ့ကြတယ်ဆိုတာပေသားပေသေးတင်တယ်ဟဲ့ဟုတ်ကလားအဲပေသားပေသေးဆိုရင်တခါတော့မဲ့တကြိမ်ကြရင်ဟိုဒိဋ္ဌိကြောင့်ဖြစ်တဲ့ကိလေသာရှိဦးမလား ဒိဋ္ဌိသွေးကြောင့်ဖြစ်တဲ့ယုံနာနှစ်ပါးကောဖြစ်ဦးမလားဒီလိုဆိုရင်သူဒီတို့ပါတော့ဟိဟိုသေသားသိသိပြေးလိုက်ပြီဒါမှမဟုတ်နောင်ဘဝသူဒီဒိဋ္ဌိကြောင့်ဖြစ်တဲ့အပယ်လေးပုံရောက်ဦးမလားအဲဒီလိုဆိုရင်တော့အဲ့ဒါဟင်ဘယ်နဲ့တော့ပြင်ချက်ချပြီးပြန်မှသာဟုတ်ကလားဗျဟင်ပြင်ချက်ချပြီးပြန်ဒါဆိုရင်တော့ခင်ဗျားတို့အမှုရုံးတက်ဖို့မလို့နောက်ထပ်ဟုတ်လားခုံရုံဖြတ်ပြီးဟင် ဟင်သူအမှုများတဲ့ပုဂ္ဂိုလ်များကြတော့တခါတလေဟိုဒီမှုတမှု ပေါ်ပေါ်တဲ့မှုကိုသေသားသေစီပေးပေးပြီးရင်တခါဒုတိယမှုအတွက်တခါထောင်ထဲကပြန်ထုတ်ပြီးဖြစ်ရသေးတယ်ဟဲ့ဟင်ဒါလည်းပေါ်ပေါ်ပြီးဆိုမှသေသားသေစီပေးဒါပြီးတတိယမှုကြံနေတယ်ဟင်တော်ဒီတရားခံထုတ်ပြရအောင်မထင်တယ်အဲသရုတ်မှုကြံတော့ပြန်ထုတ်ပြရတာထင်တယ်အကုန်လုံးသူ့အမှုတွေကုန်မှတို့ပဲနေတော့ သူ့ကိုသေသားပစ္စည်းပေးရသလိုဟုတ်ကလားသောတာပန်ပုဂ္ဂိုလ်လည်းပဲကာမရာဂပြပါရဆိုချင်းမုန်းနှစ်ပါးကြောင့်လွန်ကျူးတဲ့မှုရှိသေးရင်တခါပြန်ပြီးဒီယုံနာနှစ်ပါးပဲသိအောင်မှထင်တယ်ဟင်သူ့မှုဘူးပေါ်ပြီးယုံနာနှစ်ပါးဒီရှေ့ရှေ့ပြပဲတင်တယ်ဟဲ့နောက်ကကျုပ်ကင်နာကချစ်စိတ်နဲ့မုန်းစိတ်ဟဲ့သူ့သေသားသေသေးပေးပြီးတခါတို့ဘဝရာဂမာနအဝိဇ္ဇာဒါတွေကသိအောင်မှထင်တယ်အဲလိုကိုစီရင်ရချပြီးပြန်ရင်တော့ ယောဂီတို့ဟောဒီခုံုံပိတ်ပြီးဟုတ်ကလားစီရင်ချက်မချသေးရင်တော့နိုင်ပါ့ဟင်တရေရှင်လားတရေသေးနဲ့ပြန်ရမှာဘယ်လိုဘယ်လိုလဲဘာလဲဗျာဘာလဲဗျာအဲယောတို့ယောဂီတွေဘာတော့ဟိုတရေသေးနဲ့ဟိုပြန်လို့ရမှာလားတရေရှင်နဲ့ပြန်လို့ရမှာလားစီရင်ချက်ချပြီးတော့ပြန်ရမှာလားနောက်ကနည်းနည်းအတန်ထွက်သေးဟင်ပဲရှိရဘာတမန်လုံးကြပါဘူးလားဟင် အဲ့ဒါကိုတို့ကမ္မထံလို့ခေါ်တယ်ဟင်ကမ္မထံဆိုဒီမှာယုံနာနှစ်ပါးတို့ရဲ့ဖြစ်မှုပြမှုတို့ကို ရှုမှတ်သိစေတဲ့နေရာလေးဟုတ်ကလားဟုတ်ကလားကမ္မထံထိုင်နေဆိုဒီမှာယုံနာနှစ်ပါးတို့ဖြစ်မှုပြမှုတို့ကို ရှုမှတ်သိစေတဲ့နေရာလေးကိုတတိလေးထိုင်ကြတာထားပြီးမှတ်ထားဖို့ဆိုလိုသည်ဒီလိုဆိုကမ္မထံထိုင်တာဗလားဗျနာသီဝမှရင်နာသီဝမှာတတိထိုင်ချရမှာထင်တယ်နာရေးနာတဲ့နေရာလေးထင်မှာ တို့ဒီတော့လေးဌာနပေးထားတာလေအေးသူပေါ်တဲ့နေရာလေးကိုတတိထိုင်ကြကြထားပြီးယုံနာနှစ်ပါးတွေဖြစ်မှုပြတ်မလို့ရှုမှတ်သိသေးတာကိုကမ္မထန်ထိုင်မယ်လို့ခေါ်တာဗျဟေးအေးထိုင်တတ်ကြပါလားဗျအေးတို့ကတော့ထိုင်တော့အောင်ရှိကလမ်းပြပဲတာနိုင်တယ်ဟေးသိသေးဖို့ကတော့ယောဂီတို့တာဝန်ဟေးကိုယုံကိုဖွဲ့ကိုဟာကိုတရားသူကြီးခံဟုတ်ကလားဗျကိုဟာကိုတရားခံခေါ်ဟုတ်ကလားဗျ ကိုယ့်ဟာကိုယ်စီရင်ရချနိုင်အောင်ကြိုးစားကြကဲနာကြစို့